တခန်းကြီး3အငယ်1မှ8ထိုနေ့ရကာလ၌အထက်ကတိမ်သွာခြင်းကိုခံရသောယူဒပြည်သူယေရုရှလင်မြို့သားတို့ကိုငါဆောင်ခဲ့ပြန်သောအခါခတ်သိမ်းသောလူမျိုးတကာတို့ကိုငါသည်စုဝေးစေ၍ယောရှဖတ်ကျိုင်းသို့ခေါ်ခဲ့မည်သူတို့သည်ငါပြည်ကိုဝေဖန်၍အတိုင်းတိုင်းပြည်ပြည်တို့တွင်ကွဲပြားစေသောငါ၏အမွေလူဣဒေလအမျိုးဘက်မှငါသည်တရားစီရင်မည် သူတို့သည်ငါ၏လူတို့အဘို့စာရေးတံချကြပြီ။လူကလေးကိုပြည်တန်ဆာနှင့်၎င်း၊မိန်းမကလေးကိုမိမိသောက်စရာ စပျစ်ရည်နှင့်၎င်းဖယ်လှယ်ကြပြီတကား။အိုတုရုမြို့၊ဇိဒုန်မြို့၊ပါလေတ္တိနပြည်နှင့်နီးစပ်သောအရပ်ရှိသမျှတို့၊သင်တို့သည်ငါနှင့်အဘယ်သို့ဆိုင်ကြသနည်း။ငါ့ကိုရန်တုံ့ပြုကြမည်လော ငါ့ကိုရန်တုံ့ပြုကြလျှင်၊ထိုရန်ကိုသင်တို့ခေါင်းပေါ်သို့ အလျင်အမြန်ငါပြန်ရောက်စေမည်။သင်တို့သည်ငါ့ရွှေငွေကိုယူ၍ငါနှစ်သက်ဘွယ်သောဥစ္စာမြတ်တို့ကိုသင်တို့ဘုံဗိမာန်ထဲသို့သွင်းသောကြောင့်၎င်း၊ယုဒပြည်သူ၊ယေရုရှလင်မြို့သားတို့ကိုနေရင်းပြည်မှ အဝေးသို့ ပြောင်းစေလိုသောငှါ၊ဟေလသအမျိုးသားတို့အားရောင်းလိုက်သောကြောင့်၎င်း၊သင်တို့ရောင်းလိုက်ရာအရပ်မှငါသည်ထမြောက်၍ င်တို့ရန်တုံ့ပြုခြင်းကိုသင်တို့ခေါင်းပေါ်သို့ ပြန်ရောက်စေမည်။သင်တို့သားသမီးများကိုလည်းယုဒအမျိုးသားတို့၌ငါရောင်း၍၊သူတို့သည်တဖန်ဝေးသောအမျိုး၊ရှေဘပြည်သားတို့၌ရောင်းလိုက်ကြလိမ့်မည်။ထိုသို့ထာဝရဘုရားမိန့်တော်မူပြီ။ဤအမှုကိုတပါးအမျိုးသားတို့အားကြားပြောကြလော့။စစ်တိုက်ခြင်းငှါပြင်ဆင် စစ်သူရဲတို့ကိုနှိုးဆော်ကြလော့စစ်သူရဲအပေါင်းတို့သည်ချင်းကပ်၍တက်လာကြစေတန်ထွန်သွားများကိုဓာဖြစ်စေခြင်းက၎င်းဒဇင်များကိုလှံဖြစ်စေခြင်းက၎င်းထုလုပ်ကြလော့အာနေသောသူကငါအားကြီးသည်ဟုပြောဆိုစေပတ်လည်၌နေသောတပန်းအမျိုးသားအပေါင်းတို့စုဝေး၍လာကြလော့တင်းဖွဲ့ကြလော့စုဝေးရာရ၌တင်တို့သူရဲများကို ထာဝရဘုရားနှိမ်ချတော်မူမည်။တပါမျိုးသားတို့သည်ထ၍ယောရှဖတ်ကျိုင်းသို့တက်လာကြစေ။ပတ်လည်၌နေသောတပါမျိုးသားအပေါင်းတို့ကိုစစ်ကြောစီရင်ခြင်းဟာထိုအရ၌ငါထိုင်မည်။ရိတ်เสียစပန်းပဲ့သောကြောင့်ဒဇင်ကိုလွတ်ကြလော့။စပြစ်တီးနေရာတစားပြည့်၍စပြည့်ရည်ကျင်းတို့သည်ရှံသောကြောင့်လာကြဆင်းကြလော့။အကြောင်းမူကားသူတို့ပြုသောဒုစရိုက်အဖြစ်သည် ကြီးလာ၏အငယ်14မှ19ကွမျက်ရာကြိုင်၌လူများစည်းဝေးလျက်လူများစည်းဝေးလျက် ရှိကြ၏ကွမျက်ရာကြိုင်၌သာဝရဖျား၏နေရသည်ရောက်လူနီးပြီးနေနှင့်လာသည် မိုက်လိမ့်မည်ကျဲတို့သည်လည်းမထွန်းလင်းပဲနေကြလိမ့်မည်ဒါဝရဖျားသည်လည်းဇီးအုံတောင်ပေါ်ကကျွေးကြော်၍ယေရုရှလင်မြို့တဲကအတန်ကို လွှင့်တော်မူသည်ဖြင့် မိုးကောင်းကင်နှင့်မြေကြီးသည်တုန်လှုပ်လိမ့်မည်။သို့ရာတွင်ထာဝရဘုရားသည်မိမိလူတို့၏ခိုလှုံရာဣသရေလအမျိုးသားတို့၏အစွမ်းသတ္တိဖြစ်တော်မူလိမ့်မည်။ငါသည်လည်း၊ငါ၏သန့်ရှင်းသောဇိအုန်တောင်ပေါ်မှာနေသောသင်တို့၏ဘုရားသခင်ထာဝရဘုရားဖြစ်ကြောင်းကိုသင်တို့သိရကြလိမ့်မည်။ယေရုရှလင်မြို့သည်လည်းသန့်ရှင်းလိမ့်မည်။နောက်တဖန်ထိုမြို့ကိုတပါးအမျိုးသားမနင်းရ။ 21ထိုကာလ၌ချိုသောစပည့်ရည်သည်တောင်တို့မှယိုလိမ့်မည်။နှုတ်ရည်သည်ကုန်းတို့မှထွက်လိမ့်မည်။ယူဒမြင့်ရှိသည်များတို့သည်ရည်စည်းကြလိမ့်မည်။ဒါဝရဖျား၏အိမ်တော်တဲကစမ်းရည်ထွက်၍ရှိတ်တိမ်ချမ်းကိုစူစေလိမ့်မည်။ယူဒပြည်၌အပြစ်မရှိသောသူတို့ကိုတတ်၍ယူဒအမျိုးသားတို့ကိုနှင်းဆဲသောကြောင့်အဲဂုတုပြည်သည် လူစိတ်ညံလျက်ရှိလိမ့်မည်။ ဧဒုံပြည်သည်လည်းလူစိတ်ညံသောတောဖြစ်လိမ့်မည်။ယူဒပြည်မူကားထာဝရပြည်ယေရုရှလင်မြို့မူကားကာလအစဉ်ဆက်တည်သောမြို့ဖြစ်လိမ့်မည်။ထိုမြို့သားတို့သည် အသေးတက်ချင်းကိုခံရသောအပြစ်ကြောင့်ငါသည်မပေးသေးသောဒဏ်ကိုတဖန်ပေးဦးမည်။ထာဝရဘုရားသည်ဇီးအုံတောင်ပေါ်မှကျင်းဝတ်တော်မူသည်။ပရောဖက်ယောလစီရင်ရေးထားသော အနာဂတ်ကြံပြီး၏